ရှောလမုန်တည်ခြင်းအခန်းကြီး1အငယ်1မှ6တည်ခြင်းတကားတို့တွင် အထွတ်ဖြစ်သောရှောလမုန်တည်ခြင်းတခင်နှုတ်ဆက်သောနန်းခြင်းဖြင့်ကျွန်မကိုနမ်းပါစေကိုရောဤမြစ်တံသည်စပြည့်ရထက်သာ၍ကောင်းပါ၏ကိုရော၌မွေးကြိမ်သောနန္တာစီကဲ့သို့နာမတော်သည်တွန်းလောင်းသောနန္တာစီဖြစ်ပါ၏ထိုကြောင့်သူတို့သမီးကညာတို့သည် ကိုရောကိုချစ်ကြပါ၏ကျွန်မကို သွေးဆောင်တော်မူပါကျွန်မတို့သည်နောက်တော်သို့ပြေး၍လိုက်ကြပါမည်အရှင်မင်းကြီးသည်အိမ်တော်အတွင်ခန်းတဲသို့ကျွန်မကိုဆောင်ခဲ့တော်မူပြီးကျွန်မတို့သည်ကိုရောကြောင့်ဝမ်းမြောက်ရွှင်လန်းကြမည်မေတ္တာတော်ကိုစပြည့်ထက်သာ၍ချီးမွမ်းကြမည်သူတို့သမီးကညာတို့သည်ကိုရောကိုမှန်ကန်စွာချစ်ကြပါ၏ ။အိုယေရုရှလင်မြို့သမီးတို့၊ငါသည်ကေဒတဲကဲ့သို့မည်းသောအဆင်းရှိသော်လည်း၊ရှောလမုန်မင်း၏ကုလားကာကဲ့သို့ တင့်တယ်သေး၏။ငါသည်နေပူကိုခံ၍မည်းသောအဆင်းရှိသောကြောင့်၊ငါ့ကိုမကြည့်ရှုကြပါနှင့်။ငါ့မိခင်၏သားသမီးတို့သည်ငါ့ကိုမနာလိုသောစိတ်ရှိ၍စပျစ်ဥယျာဉ်တို့ကိုစောင့်စေကြ၏။ကိုယ်ဥယျာဉ်ကိုမစောင့်ရပါ အငယ်9မှ19ကျမနှစ်သက်နှစ်လိုရာအရှင် ကိုရိုဒီတူးများကိုအဘယ်မှာထိန်တော်မူသည်ကို၎င်းမွန်းတဲ့အချိန်၌အဘယ်မှာအရိတ်ခိုစေတော်မူသည်ကို၎င်းပြတော်မူပါကျမသည်ခြားတစ်ပါးသောတိုးဒီနောက်သို့အဘယ်ကြောင့်လမ်းလွဲ၍လက်ရပါအံ့ဤမိမတကာတို့ထက်အစင်းလှသော အမားတင်ဒီမတိလင်တိုးများချီရာတို့လိုက်သွား၍ သိုးထိန်းတဲများအနားမှာသင်၏သိုးတငယ်တို့ကိုကျွေးမွေးပါလောငါချစ်သောနှမတင့်ကိုဖာရောမင်းယထာ၌ကသောမြင်းနှင့်ငါပုံပြမည်တီးပါတွင်၌မုတ်ပတိတစားဆင်လျက်လေပင်၌ပလဲအတွေ့အတွေ့ဆွဲလျက်တင်းဒီတင့်တယ်လှ၏ငွေနှင့်အပြောက်ခြေသောရွှေပတိအတွေ့အတွေ့ကိုလည်းလှုပ်၍ ပေးဦးမည်အရှင်မင်းကြီးသည်စပွဲတော်နားမှထိုင်နေစဉ်ငါထုံသော နာဒုစီမွေးအနံ့သည်တပြန့်ပြန့်တလိုင်လိုင်ဖြစ်လေ၏ငါချစ်ရသခင်သည်ငါ၌မူရန်နန္တာပုံဖြစ်၍ငါရင်ုံချာမှတညလုံးအေးရမည်ငါချစ်ရသခင်သည် အင်ကေတိဥယျာဉ်မှဖြစ်သောဟေနာခက်ရွက်စည်းကဲ့သို့ဖြစ်ပါ၏ငါချစ်သောနမတင်သည် အစင်းလှပေ၏အလွန်လှပေ၏ ဂျိုးမျက်စိနှင့် ပြည့်စုံ၏ငါချစ်ရသခင်သည်အစင်းလှ၍ချစ်ဖွယ်သောလက္ခဏာနှင့်ပြည့်စုံတော်မူ၏ငါတို့အိယာခင်းသည်စိမ့်သော အစင်းရှိ၏ငါတို့ဗိမာန်တိုင်တို့သည် အာရစ်ပင်အမိုးသည်ထင်းယူပင်ဖြစ်ပြီးတည်း